ဒီနေ့ကဘုန်းကြီးတို့ယောဂီများတရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်များတရားတရားထက်တာအကောင်းစွာရှိနေလို့ရှိရင်ချိန်မရွေးတရားရနိုင်သည်လို့ဘုန်းကြီးတကပြောရဲ့ အဲ့ဒါကိုဘုရားရှင်ကိုယ်တော်မြတ်ကြီးကယတ္တတတ္တသာဘလဝတိဝိပဒနာသအာရဟတတ္တကိစ္စတတ္တဒိဋ္ဌတတ္တနိတိရတတ္တနိတိသံတတ္တခါရတတ္တပုံစံတတ္တမေကပလပတိဝေရောနာမနာဟောတိတိနတ္တိဒေခဝေယတော်များဟူจิตသားတို့ယန္တာရှင်ယောဂီပုဂ္ဂိုလ်အား ယတ္တာရှင်ယောဂီပုဂ္ဂိုလ်အားပလဝတိအာရှိတော်ဝါအာကြည်တော်တတ္တာသတတ္တာတရားတိ၎င်းအာကြည်ရဲ့အာကောင်းတဲ့တရားတရားနဲ့ပြည့်စုံရမယ်။ဘုရားပေါ်မှာယုံကြည်မှုဆိုတဲ့တရားတရားတွေအာကောင်းတဲ့ပုဂ္ဂိုလ်ဖြစ်ရမယ်။မိမိအာထုံနေတဲ့တရားပေါ်မှာယုံကြည်မှုတရားတရားတွေအာကောင်းတဲ့ပုဂ္ဂိုလ်ဖြစ်ရမယ်။

တရားအားထုတ်နေတာကိုကြည်ချင်းအားဖြင့်ဒီယောဂီဟာတရားတရားတွေအားကောင်းတယ်ဒီယောဂီတရားတရားနည်းတဲ့ပုဂ္ဂိုလ်ဆိုတာယောဂီကိုကြည့်လိုက်တာနဲ့သိနိုင်တယ်။ဘာကြောင့်လဲဆိုတော့မကြိုးစားဘူးဆိုရင် တရားတရားအားကောင်းတာလားအားနည်းတာလားမပြတ်မလတ်ဒလဇကြိုးစားပြီးတော့ရှုနေပြီဆိုရင်တရားတရားအားနည်းတာလားအားကောင်းတာအားကောင်းတယ်

တတ္တထိုပွားများအာထုံးနေတဲ့ယောဂီပုဂ္ဂိုလ်အားကိစ္စတတ္တသွားနေခြင်းမှဖြစ်စေကိစ္စတတ္တသွားနေခြင်းမှဖြစ်စေမေကပလာပတိဝေရောနမမတရားဘုတရားတို့ကိုထိုးထွင်းရတိဟာခြင်းမြာခြင်းမိတိနာဟောတိမဖြစ်တိဟူ၍နာတိမရှိတော့ပေပတိဝေရောနာမထိုးထွင်းရတိနိုင်မြင်နိုင်တော့သီသာလေ အဲဒီလိုဝိညာဉ်စိုက်ပြီးကြိုးစားအားထုတ်နေပြီဆိုရင်ဒီပုဂ္ဂိုလ်ဟာတွားနေတယ်မှာဈဉ္ညာလျှောက်ပြီးတော့ရှုမှတ်နေစဉ်မှာတရားရနိုင်တယ်ဘယ်ချိန်မှတရားရနိုင်တာတတိလက်လို့ရှုမှတ်ပြီးတတိလက်လို့ကြောက်နေလို့တရားရပါမလားရှုမှတ်မှုတတိလေးနဲ့ကြောက်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကြောက်နေစဉ်မှာ ဈဉ္ညာသွားနေတယ်မှာအဲ့ဒီပုဂ္ဂိုလ်တရားတွေတွေ့နိုင်တယ်တရားတွေရနိုင်တယ်ကတရားတွေ့တယ်တရားရတယ်ဆိုတာဘုန်းကြီးယောဂီများတနည်းအားပြောခဲ့ပြီဈဉ္ညာသွားရင်းနဲ့တကယ်ကိုသူ့ရဲ့သဘောတဘာဝလေးတွေကိုသိသိချာချာဉာဏ်နဲ့တွေ့နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာတွေ့နေတာလဲဒီတရားတွေ့နေတာ တကယ်ကိုသူ့ရဲ့သဘောတဘာဝလေးရဲ့မမြဲဘူးဆင်းရဲဘူးအစွမရဘူးကိုတိတိကျကျဉာဏ်နဲ့မြင်နေပြီဆိုရင်ဘာကိုမြင်နေတာလဲတရားဆိုတာသဘောတရားဆိုတာပါလေသဘောဆိုတာပါလေတရားတရားတွေ့ခြင်းဘာကိုတွေ့အောင်ရှုရမလဲတရားမြင်ခြင်းဘာကိုမြင်အောင်ရှုရမလဲ သဘောမြင်အောင်ပြုသဘောမြင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဗာမြင်နေပြီလေတရားမြင်နေပြီအခုဘုန်းကြီးတို့ယောဂီများဆင်းရဲသွားနေရင်မှတတ်ဘုန်းကြီးတနည်းပြောခဲ့ပြီလေတိတိကျကျရှုဆင်းရဲကြောက်ရှုမှတ်တဲ့အခါမှာတိတိကျကျမြင်အောင်ကြည့်လို့ဘုန်းကြီးပြောလိုက်တယ်တိတိကျကျမြင်အောင်ကြည့်ဆိုတော့ပဂရိမျက်စိနဲ့လားဉာဏ်မျက်စိနဲ့လား အဲဉာဏ်မျက်စိနဲ့သိတဲ့ချာချာမြင်အောင်ကြည့်ကြွားရာကြွားမှန်းသည့်သိတဲ့ချာချာမြင်အောင်ကြည့်ရွေ့နေတာလေးတွေ့ရတယ်အဲဟာဝါယောဓာတ္တတိလှမ်းတာလှမ်းမှန်းသည့်သေသေးချာချာမြင်အောင်ကြည့်တောက်နေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏အဲဟာဝါယောဓာတ္တတိ ခြားရာချမ်းမှန်းသည်သေးသေးချာချာမြင်အောင်ကြည့်လေးနေရာလေးတွေ့ရ၏အဲရာအာဘောတတတိရှိရာထင်မှန်းသည်သေးသေးချာချာမြင်အောင်ကြည့်မာနေရာလေးတွေ့ရ၏ပျော်နေရာလေးတွေ့ရ၏အဲရာပထဝီဓာတတိဈဉ္ဉံသွားနေမှတတိတိချာချာဉာဏ်နဲ့ အဲ့ဒီတင်းသဘောတောက်သဘောလှုပ်သဘောရွေ့သဘောပေါ်သဘောလေးသဘောမာသဘောပြုတ်သဘောလေးအဲ့ဒီသဘောလေးတွေအဲ့ဒီသဘာဝလေးကိုဉာဏ်နဲ့မြင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားမြင်နေတယ်။ဘာမြင်နေပြီလဲ။အဲ့ဒီတင်းသဘောတောက်သဘောလှုပ်သဘောရွေ့သဘောလေးသဘောပေါ်သဘောလေးဆိုတာကရုပ်တရားတွေဘာတရားတွေ။ဒီအဲ့ဒီဟာသဘောလေးတွေကိုသိနေတဲ့စိတ်လေးကဘာတရားလဲ။ ကဲနန္တရားဆိုတော့အခုကြွတယ်ဆိုရင်ဗာနဲ့ပါတွေ့ရတယ်။နှမ်းတယ်ဆိုရင်ဗာနဲ့ပါတွေ့ရတယ်။ဆတယ်ဆိုရင်ဗာနဲ့ပါတွေ့ရတယ်။ကဲဒီလိုဆိုရင်တွားနေရင်လည်းအခုယုတ်တရားနန္တရားမတွေ့ရဘူးလား။ကဲစောစောတရားအမတုတ်ခင်တော့ကယုတ်တရားနန္တရားဆိုတာသိရလား။အခုဟောဈဉ္ညာသွားရင်လည်းမသိဘူးလား။ကဲဒီလိုဆိုရင်ဒီပုဂ္ဂိုလ်ဟာဈဉ္ညာသွားရင်လည်းတရားသိတာလားမတရားသိတာလား သင်ဟာသိနေပြီတိတိကျကျရှိသိချမြင်အောင်ရှုဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကအဲ့ဒီလိုနဲ့ဒီမှာဉာဏ်လျှောက်ရင်းနဲ့ပဲအခုယုတ်တရားနံတရားတွေသိတယ်ဆက်ပြီးရှုနေရင်အဲ့ဒီယုတ်တရားနံတရားတွေရဲ့မြဲတာသိမလားမမြဲတာသိမလားမမြဲတာသိခြင်းဘုန်းကြီးတို့ယောဂီများဆက်ရှုကြည့်ဉာဏ်ကိုတိတိကျကျရှုကြည့်စိတ္တလန်းလှမ်းပြီးတိုင်းလှမ်းပြီးတိုင်းစိတ္တလန်းဟာရှိသလားမရှိတော့ဘူးလား

ဘာဝနာမရညာအဲ့ဒီကိုယ်ပိုင်ညာနဲ့မြင်အောင်ရှုပါဈဉ္ဉံသွားနေရင်ကိုယ်ပိုင်ညာနဲ့ကိုတရားတွေ့နိုင်သလားမတွေ့နိုင်ဘူးလားအဖြစ်ပြတရားတွေမြင်နိုင်သလားမမြင်နိုင်ဘူးလားဆက်လက်ပြီးတော့ရှုမယ်ဆိုရင်အဲ့ဒီဖြစ်မှုပြမှုတွေပြတ်သေးတဲ့အငိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်နဲ့မျက်မှောက်မတွေ့နိုင်ဘူးလားဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကကဲသုဘတယဟန်ကြီးထိုင်ရှုမှရင်တရားရသွားတာလားဈဉ္ဉံကြောင့်မှရှုမှရင်လား သင်ရဲ့ကြောက်ချွတ်မှရင်မြတ်စွာဘုရားထံကနေကမ္မထမ်းယူပြီးတော့ခါလဲသင်ချင်းဥယျာဉ်တော်တွင်မှာဈဉာကြောင့်ဒီချွတ်မှနေတာခုယောဂီတို့တိုင်းကြွားတယ်လမ်းတယ်ချားတယ်ကိစ္စတော်ဝကိစ္စမိတိပက္ခနာတိသွားတယ်သွားတယ်သွားတယ်သွားတယ်စိတ်လမ်းနဲ့အဲဒီမှာစိတ်လမ်းနေရတခါလဲတလန်းပြလိုက်တလန်းပြလိုက်တလန်းပြလိုက်တလန်းပြလိုက်တလန်းပြလိုက်တလန်းပြလိုက်

ကိလေသာကုန်ခံယဟန္တာဖြစ်အောင်မဖြစ်နိုင်ဘူးလားဒါကဈဉ္ညာကြောက်ရှုမှရင်တရားရသွားတာတရားတွေ့သွားတာနောက်တစ်ခါဘုန်းကြီးတို့ယောဂီများဈဉ္ညာကြောက်ရင်းနေရနိုင်တာလားဆိုတော့တိဋ္ဌံတတ္တာရပ်ပြီးရှုမှတ်နေစဉ်မှာဖြစ်စေမေဃဗလပတိဝေရောနာမှာမတရားဖို့တရားတို့ကိုထိုးထွင်း၍သိနိုင်နိုင်တယ်တဲ့ ရင်းရလျှောက်ရှုမှတ်မှတရားရတာမဟုတ်ပါဘူး။ရရှုမှတ်ရင်လည်းပဲတရားတွေ့နိုင်ပါလေတဲ့။ဘယ်လိုရှုမှတ်ရင်တွေ့နိုင်တာလဲလေ။အခုဘုန်းကြီးတို့ယောဂီများရရှုမှတ်တဲ့ပုဂ္ဂိုလ်ကတော့နည်းပါပဲ။ဘုန်းကြီးတို့ဒီမှာမောလမြိုင်တော်ကူးရိတ်တာမောလမြိုင်ဘုန်းကြီးတို့မြို့တော်ဘက်မှာတော်ကူးဆိုတဲ့ရိတ်တာတစ်ခုရှိပါလား။

အဲတော့မတရားပြီးရှုမှတ်တဲ့အခါမှာရက်နေတဲ့အမူအရာကိုအာရုံစိုက်ပြီးရက်တယ်ရက်တယ်ဆံပြားကခြေပြားတိုင်အောင်ဒီကိုယ်လုံးကိုအာရုံစိုက်တာအဲလိုဒီကိုယ်လုံးကိုအာရုံစိုက်ကြတဲ့အခါကျတော့ခန္ဓာရင်းမှာရိုးရိုးရောရောမုံမုံမွားမွားတယ်ပေါ်လိုက်ပြောင်းလိုက်ရှင်းလိုက်ပြက်လိုက်တယ်ဒီမှာလှုပ်ရှားရွေ့ရှားနေတဲ့သဘောတွေကိုယ်တိုင်ဉာဏ်နဲ့မတွေ့နိုင်ဘူးလားတွေ့နိုင်တယ် အဲ့ဒီလိုရဲ့တည်ရှုမှတ်ရင်းနဲ့ရောခုမိမိတို့ပင်နိုင်ကမ္မထမ်းဖြစ်တဲ့ဖောင်းဥဖောင်းအာယုပင်အာယုရောရှုလို့မရဘူးလားယောဂီတို့ကဘုန်းကြီးပြောတဲ့အချိန်မှာဖောင်းပိန်လို့တစ်ခါမှမပါဘူးနော်ယောဂီတို့တရားလျှောက်တဲ့ကဖောင်းပိန်မှတ်ပါတယ်မလားခင်းနဲ့နော်ဘုန်းကြီးနာမှာဆိုင်ပြီးတယ်လို့ဖောင်းပိန်ဖောင်းပိန်မလုပ်နဲ့နော်ဖောင်းအာယုပင်အာယုဘုန်းကြီးပြောတယ်ဖောင်းနာပင်နာကိုရှုတယ်လို့ဘုန်းကြီးပြောတယ်အဲရှုစရာအာယုံလို့ပဲသုံးလုံးထားတယ် အဲတော့ရှုစရာအာယုံဆိုတာဖောင်းတဲ့အာယုံကရှုစရာအာယုံပဲပိန်တဲ့အာယုံကရှုစရာအာယုံအဲတော့ရရင်နဲ့အဲ့ဒီဖောင်းအာယုံပိန်အာယုံလေးကဆင်ပြားပြီးနေတဲ့အတွက်ဖောင်းနေပိန်နေရှုတယ်အဲ့ဒီလိုရက်ပြီးရှုနေခြင်းမှာဖောင်းမှုပိန်ဝင်လေးကိုဆွဲဆွဲမဲမဲရှုနေခြင်းမှာဖြတ်ထားတာလေးကြာလာတဲ့အခါကျတော့ရှိဘွားကနေပြီးတော့ဒုစစ်တီအောင်ရော့နေတာတွေ့မလားတောင့်တင်းနေတာတွေ့မလား ကိုယ်တိုင်ဉာဏ်နဲ့တွေ့ရမှာနော်ကိုယ်တိုင်ချွတ်ကြည့်နေရင်ဉာဏ်နဲ့တွေ့နိုင်တယ်မချွတ်ရင်မသိဘူးအခုဘုန်းကြီးပြောတာကိုဘုန်းကြီးတို့ရက်ပြီးမချွတ်ဘူးတဲ့ပုဂ္ဂိုလ်သိကိုမသိဘူးသိတယ်ရင်သိချာရက်ပြီးချွတ်ဉာဏ်ရင်းနဲ့ဖောင်းတဲ့ပင်နဲ့လေချွတ်နေ10မိနစ်15မိနစ်လောက်ကြာတဲ့အခါကျတော့အောက်ပိုင်းကအဲ့ဒီမှာရှင်ဘဝနေရာကနေအပေါ်ထိအောင်ဒူးစက်လောက်ထိအောင်တောင့်တင်းနေတာတွေ့တယ်အဲ့ဒီကတောင့်တင်းနေတာတွေ့တယ်လို့ အဲ့ဒီအပေါ်ပိုင်းခန္ဓာကိုဒုရက်တက်ကနေပြီးတော့အပေါ်ပိုင်းခန္ဓာကိုယ်ကြီးတစ်ခုလုံးဟာရေးပြီးလှုပ်နေတဲ့သဘောတွေ့တယ်။ဘာသဘောတွေ့နိုင်လဲ။ကဲအဲ့ဒါကိုမေးတယ်။ရေးနေတယ်ဆိုတာလည်းပဲဓာတ်နဲ့ပြောရင်ဘာဓာတ်လဲ။လှုပ်နေတယ်ဆိုတာလည်းဓာတ်နဲ့ပြောရင်ဘာဓာတ်လဲ။ကဲတောင့်တင်းနေတယ်ဆိုတာလည်းဓာတ်နဲ့ပြောရင်ဘာဓာတ်လဲ။ကဲဒီတော့ရက်စီကျွတ်မှတ်နေတဲ့အချိန်မှာဘာဓာတ်ဟာ ထင်ရှားတယ်ကဲဝါယောဓာတ်ထင်ရှားနေတယ်ရင်ပြီးလှုပ်နေတဲ့သဘောတောင့်တင်းနေတဲ့သဘောဒီသဘောတွေတော့ထင်ရှားတယ်အဲ့ဒီဝါယောဓာတ်ကရုပ်တရားပဲဝါယောဓာတ်ကပါတရားဒီရင်းနေတဲ့သဘောလေးကိုသိနေတဲ့စိတ်လေးကပါတရားနဲ့ကဲတောင့်နေတဲ့သဘောလေးကိုသိနေတဲ့စိတ်လေးကပါတရားနဲ့ကဲအဲ့ဒီတော့ယုံနာကလွဲပြီးတော့ရက်တယ်လို့ရှုနေတဲ့အချိန်လေးမှာ ငါဆိုတာရှိရလားကဲယောက်ျားမိန်းမဆိုတာရှိရလားဘုန်းကြီးယဟန်ဆိုတာရှိရလားကိုရင်တာမဏိဆိုတာရှိသေးလားဟိုဘက်ကတိတ်ခါချင်းဆရာလေးတွေဆိုတာရှိသေးလားဘာနဲ့ပါပဲရှိတယ်ယုံနဲ့လားတိတ်ခါချင်းရက်နေတဲ့အခါမှာဒါပဲတွေ့ကဲယုံနဲ့တွေ့နေပြီဆိုတော့အမှန်သိတာလားအမှားသိတာလားဒါတရားသိတာလားမတရားသိတာလားကဲထိုင်ရှင်ရင်သိတာလားရက်ရှင်ရင်သိတာလား ခေဒီတော့ဘုန်းကြီးတို့ယောဂီများတရားရှုတယ်ဆိုတာတကယ်တရားတရားအကောင်းကောင်းနဲ့ရှုရင်ထိုင်ရှုမှတရားတွေ့နိုင်တာမဟုတ်ဘူးရက်ရှုရင်ရောတရားမတွေ့ဘူးလားကဲဒင်းညာဆောက်ရှုရင်ရောတရားမတွေ့ဘူးလားတေချာရှုကြည့်တေချာဉာဏ်နဲ့တေချာကြည့်ယတ္တယမန်တိတေတေချာချာမြင်အောင်ကြည့်တောင့်နေတာလေးတွေ့ရတယ်ရင်းနေတာလေးတွေ့ရတယ်လှုပ်နေတာလေးတွေ့ရတယ်အဲ့ဒါဝရောတတ္တတိ ကဲသုတိလာယတ္တာယမန္တိသေလေးချာချာမြင်အောင်ကြည်ကြောင်းနေရာလေးတွေ့ရ၏ကျင်းနေရာလေးတွေ့ရ၏ရင်းနေရာလေးတွေ့ရ၏ လှုပ်နေရလေးတွေ့ရ၏ဧဒဝါယောတတတိကရက်နေတဲ့အချိန်မှာဗာဒကထင်ရှားတာဝါယောဓာတ်ပဲထင်ရှားတယ်အဲ့ဒီဝါယောဓာတ်ကယုတ်သိနေတာဒီကနန္ဒာပဲယုံနာစောစောကတော့ဒီမှာခန္ဓာကိုယ်ကြီးစိုက်ကြည့်နေတဲ့အခါ မိမိခန္ဓာကိုယ်ကြီးတစ်ခုလုံးလို့သိနေရတယ်တစ်ခုလုံးကောင်းရောခြေရောရောကိုယ်ရောလက်ရောအကုန်သိနေနောက်ကြတော့တိတိကျကျစိုက်ပြီးရက်တယ်ရက်တယ်ရှုကြည့်ပါလားရင်းနေတဲ့သဘောကလို့ဒီခန္ဓာကိုယ်ဆိုတဲ့ပုံသဏ္ဍာန်တွေ့သေးလားလှုပ်နေတာလေးကလို့ဒီခန္ဓာကိုယ်ဆိုတဲ့ပုံသဏ္ဍာန်တွေ့သေးရလားတောင့်တင်းနေတဲ့သဘောကလို့ဒီခန္ဓာကိုယ်ပုံမှန်သဏ္ဍာန်ဆိုတာတွေ့သေးရလားပြင်းညသဏ္ဍာန်ပြောက်ပြီးတော့ဘာသဏ္ဍာန်ပေါ်နေတယ်ပရမတ်သဘောပေါက်ပရမတ်သဘောပေါ်တယ် အဲ့ဒီပရမတ်မြင်အောင်ကြည့်ရတရားကြည့်ရဆိုတာဘာမြင်အောင်ကြည့်ရပရမတ်မြင်အောင်ကြည့်ရပြင်းညမြင်လို့တရားမမြင်ဘူးပရမတ်မြင်မှာတရားမြင်တာဒါပရမတ်သဘောလေးကိုမြင်အောင်ကြည့်ရရင်နဲ့တရားကြည့်တရားကြည့်တဲ့အခါရက်နေတဲ့အခါမှာအခုဘုန်းကြီးပြောတယ်သို့တော့က10မိနစ်15မိနစ်လောက်ဆိုရင်အောက်ကခြေထောက်ကနေပြီးတော့ဒူးရင်ဒူးဆက်လောက်ပြအောင်တောင့်တင်းတယ် အဲ့ဒီနည်းနည်းလေးကြာကြာလေးရှုလိုက်အထက်တိအောင်တောင့်တင်းမှုတွေတက်လာပြီးတော့နောက်ဆုံးတစ်ကိုယ်လုံးတောင့်နေတဲ့သဘောကြီးပြင်ကြတာလည်းတွေ့ရတယ်ဒီလိုမဟုတ်ဘဲနဲ့သိုးသောကပြောတယ်ဒူးကောင်းလောက်ပြအောင်တောင့်ပြီးတော့အပေါ်ပိုင်းခန္ဓာကိုရင်းပြီးလှုပ်နေတာလည်းပြင်ကြတာတွေ့ရတယ်အဲ့ဒီသဘောလေးတွေတွေ့ရဟောနောက်ကြာလာတဲ့အခါကျတော့ဘာသင်ကြားလဲဆိုတော့တေဇောဓာတ်တွေသင်ကြားဗာဓာတ်တွေသင်ကြားရှင်ဘဝကစပြီးပူလိုက်တာတခါတည်းပူချက်နေတာ ခြေပေါ်ကနေစပြီးပူလောင်ပြီးတော့အပေါ်တစ်ခါနဲ့ဒုစက်လောက်ထိအောင်ပူနေတယ်အဲ့ဒီကနေအပူတွေကပူတယ်ပူတယ်ရှုနေတယ်တခါဒူးကနေပြီးအပေါ်ကိုတက်လာတဲ့ပေါင်လေးအောင်ပေါင်ရင်းပြောင်းတခါနဲ့တကောလုံးအောက်ပိုင်းကတခါနဲ့ပူလောင်နေတာအဲ့ဒီကနေတဖြည်းဖြည်းတက်လာလိုက်တာခါအဲ့ဒီကနေပြီးတော့တဖြည်းဖြည်းရင်အဲ့ဒီကနေတဖြည်းဖြည်းတခါနဲ့လက်မောက်တဖြည်းဖြည်းခေါင်းတကိုယ်လုံးကိုချစ်ချစ်တော့ပူလောင်တယ်ဗတ္တတွေဖြစ်ကြနေတာဘယ်ကဝါရော တေဇောဓာတ်တွေဖြည့်ပြားတယ်ပူပြီးတော့တခါလဲတကိုယ်လုံးကိုဆက်တက်တော့ဘူးနေအဲ့ဒီအချိန်မှာအဲ့ဒီတော့ဘူးဆရာတော်ကြီးကယောဂီကတလောက်ပူလောင်လာတဲ့အခါမခံနိုင်တော့လျှော့တော့လျှော့ပြီးတော့တရားဖြုတ်တော့မယ်ဆိုရင်ဆရာတော်ကြီးကအနန္တရောက်လာတယ်ယောဂီငရေရောက်ရင်ဒီတဲ့ပူလိမ့်မယ်ငရေအပူဟာဒီတဲ့ပူတယ်ဒီအပူကိုသိခံမိမိရဲ့ခန္ဓာကိုယ်ကဖောက်ပြန်နေတဲ့အပူ

အခုလေးပဲမိမိရဲ့ဒီမှာတရားပေါ်ဒီနေရာမှာဒီလိုဝေဒနာတွေလာလို့ယောဂီကိရိယာပုဂ္ဂိုလ်ဖြစ်ပလိုက်လို့ရှိရင်ယောဂီလူကျင်တဲ့တရားတွေရမှာမဟုတ်တော့တိကံတိကံဇွဲနဲ့တိကံအဲဒီမှာတိကံပြီးချူမှခိုင်းတာမတ်တက်ရရင်ဘုန်းကြီးတို့ဒီမေးကြည့်တဲ့ယောဂီတိုင်းတော့၄နာရီလောက်ဖြစ်အောင်တော့အောင်မြင်တယ်လို့ဆိုတာသို့တော့အဲ့ဒီတော်ဘူးဆရာတော်ဆရာကြီးက24နာရီလုံးလုံးရပ်ပြီးမှတ်နိုင်တယ် ဘယ်နှနာရီလဲဒီယောဂီရောရနိုင်ပါမလားရက်ကြည့်လေကိုယ့်အကူစမ်းသပ်ကြည့်လေအဲ့ဒီခါကျရင်ဒီဆရာတော်ကြီးကိုကြည်ညိုလာတယ်ဩဒီလောက်တော့ဆရာတော်ကြီးကကိုနိုင်နေတော်မူတာပါလားကဲရက်ပြီး24နာရီလုံးရက်ပြီးတော့ရှုမှတ်တယ်ထိုင်ဣရိယာပုနဲ့24နာရီလုံးလုံးထိုင်ပြီးရှုမှတ်တယ်ဈဉ္ဉံဣရိယာပုနဲ့ဆိုရင်24နာရီတော့မကဘူးရှောင်းနေတယ်လို့ဆို ဈဉ္ညာဣရိယာပုလျှောင်းတဲ့ဣရိယာပုဆိုရင်လည်း24နာရီလုံးလုံးရှုမှတ်နိုင်တယ်တဲ့ဘုန်းကြီးတို့အဲ့ဒီလေးခုထဲမှာယောဂီတို့ရွေးပါဆိုရင်ဘာကိုရွေးမှာထိုင်တာကိုရွေးမှာလားလှဲတာကိုရွေးမှာလားရက်တာကိုရွေးမှာလားဈဉ္ညာသွားတာကိုရွေးမှာဟုတ်လားအိတ်တာနဲ့ရွေးမလားမသိဘူးစဉ်းစားကြည့်လိုက်ရင်အိတ်တာလောက်ကတော့ရကြရမယ်လို့ထင်ရင်ထင်မယ် တကယ်မလှုပ်ရှားအိပ်ပြီလားကြားပါမလားကဲခင်ဗျားတို့အိယာတညညအိပ်ပြီဆိုရင်ဟိုဘက်ဒီဘက်ဘယ်နှကြိမ်လောက်လှည့်ခဏခဏလှည့်ဟိုဘက်လှည့်လိုက်ဒီဘက်လှည့်လိုက်ခံနိုင်လို့လားမခံနိုင်လို့လားတခါရပူးလာကြည့်ပါလားမနဲ့မလင်းသေးဘူးတချို့ဆိုရင်ဘုန်းကြီးတို့ဗမာစကားရှိတယ်ကြည်စမ်းကြောပူအောင်အိတ်ကပူးလာတာပဲပူလောင်မှုတွေကအတင်းပဲဘယ်လိုပဲလဲဓာတ်မှု ထိုင်ပြီးရှုမှတ်တယ်ဆိုတာလေခုကြည့်ဘုန်းကြီးတို့ယောဂီများမှာတဏှာကြီးထိုင်တာကိုဟိုဘက်လဲလိုက်ဒီဘက်လဲလိုက်နဲ့တခါနဲ့ကြက်ခွတ်တယ်လို့ဘုန်းကြီးတို့ငယ်စဉ်ကကြက်ခွတ်တံကစားတယ်လို့ကဟိုဘက်ခြေထောက်တက်လိုက်ပြန်နောက်တစ်ခါဒီဘက်တက်လိုက်ပြန်မကြောက်ဟိုဘက်ပြန်တက်နေပြန်ပဲဒီစီကတော့ဖွင့်ပါအောင်တက်တာခြေထောက်နဲ့တာအဲဒီလိုကြောင်းရွှင်နေရတာအခုဒီဆရာတော်ကြီးက24နာရီလုံးလုံးကြောင်းရွှင်နေတယ် ဈဉ္ဉံမှာ24နာရီလုံးလုံးအခုဈဉ္ဉံမှာလျှောက်တာဘယ်လောက်လျှောက်တော့ဆိုရင်အောင်မယ်မိနစ်နဲ့20သူတို့ကသူတို့တော့တော်လျှောက်နိုင်နေပြီအောင်မယ်မိနစ်30ဒီမှာဘုန်းကြီးတို့ဒီမှာယောဂီတို့ရဲ့ချိန်ပြဇရာမှာဘယ်လောက်လျှောက်ရမလဲထိုင်တာဘယ်လောက်လဲဒီတဏှာကြီးထိုင်ပြီးရှုမှရမယ်တဏှာကြီးဈဉ္ဉံလျှောက်ပြီးရှုမှရမယ်အဲ့ဒီအချိန်ဇရာကသာ ရှိပြီးတော့အဲ့ဒီတရားတိုင်းအလုပ်လုပ်ရင်အဲ့ဒီပုဂ္ဂိုလ်မကြောက်သမာဓိဖြစ်တယ်။အဲ့ဒီတရားတွေကိုအတိုင်းစဉ်းနေစည်းကမ်းတိုင်းမလိုက်လာတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဘာသမာဓိမှမဖြစ်ဘူး။တော်နေကြထသွားတယ်။တရားတဏှာကြီးလေးထိုင်တာကိုတခါရဲဟိုပဲထားသွားလိုက်ဒီလိုထားသွားလိုက်ပြန်ထိုင်လိုက်နဲ့အချိန်ချင်းလုပ်နေအဲ့ဒီပုဂ္ဂိုလ်ဘယ်တော့မှသမာဓိမရဘူး။အဲ့တော့ဒီတရားအတိုင်းကိုကြိုးစားပြရအခုဒီမှာရက်ပြီးတော့ရှုမှတ်ရင်ဘုရားတွေယုတ်တရားနံတရားတွေတွေ့နိုင်တယ်။ ရက်ပြီးရှုမှတ်ရင်လည်းဒီခန္ဓာကိုယ်သိချာညာဆိုင်ပြီးတော့ခုနတော်ကပြောတဲ့တောင်းတတင်တာပူတာအေးတာလှုပ်တာရွေ့တာဒီသဘောလေးတွေရဲ့ပေါ်ပြပြဖြစ်ပြီးပြည့်တယ်မမြဲတဲ့သဘောရောမတွေ့နိုင်ဘူးလားဆက်လက်ပြီးတော့ရှုမှတ်သွားမယ်ဆိုရင်အဲဒီယုံနာဖြစ်ပြမှာစာပြီးတော့ဝိပဿနာဉာဏ်နဲ့အသိစိတ်ရင့်ကျက်ပြည့်စုံပြီဆိုရင်ကတော့နောက်ဆုံးဖြစ်မှုပြည့်မှုတွေပြတ်စဲပြီးတော့သွားတယ်အငြိမ့်တဲ့နေပါကိုယ်တိုင်နဲ့မျက်မှောက်မတွေ့နိုင်ဘူးလား

အဲဒီလိုအတုပုံအတုကြီးနာယူပြီးတဲ့အခါကျတော့မှတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တခါလဲတတော်ဝင်တတော်ထွက်တတောင်ဆင်းတတောင်ဖြက်တတောင်တက်နေအဲဒီမှာမိမိအတွက်စိတ်ငြိမ်ရာသင်္ကန်းကြောင်းလေးရှာအဲဒီမှာစိတ်ငြိမ်ရာသင်္ကန်းကြောင်းလေးရှာတဲ့အခါကျတော့နိုင်ကိုကြီးတစ်ခုကိုသွားတွေ့တာတိုးထဲမှာပဂရိနိုင်ကိုကြီးဘာကိုသွားတွေ့တာလဲပဂရိနိုင်ကိုကြီးလူတွေထွင်းထားတာလားသူ့တဘာဝတိုင်းဖြစ်တာလားတဘာဝတိုင်းဖြစ်နေတာနိုင်ကိုကြီး အဲ့ဒီသဘာဝတိုင်ကိုကြီးတွေ့လိုက်တဲ့အခါကျတော့ဟာဒီနေရာတိတ်ဆိတ်နေတာပဲတိုင်ကိုကြီးကလည်းအမတန်မှကောင်းငါဒီနေရာတရားအထုတ်ရင်ကောင်းတယ်သို့တော့တရားအထုတ်မယ်ဆိုပေမဲ့လို့လည်းပဲစိတ်ငြိမ်မှုလေးတခုတည်းတွေ့လို့မရအဲ့တော့ကိုကဒီနေရာနေရင်သွမ်းခံပြီးတော့ဖုံးပေးဖို့အတွက်သွမ်းခံရွာရှိဖို့လိုသေးတယ်အဲ့တော့ဒီနေရာနဲ့မနှံ့မကမ်းမှာသွမ်းခံရွာများရှိမလားဆိုပြီးလက်ပတ်ပြီးကြာတော့ တိုးတဲမှာသစ်ခင်းဝါးခင်းများလုတ်ကန်နေတဲ့တိုးတဲလေးတွေ့တဲ့အခါကျတော့အဲ့ဒီကိုရောက်သွားတယ်။အဲ့ဒီကဒကမာကြီးကလည်းပဲတကယ်ကိုတရားတရားကောင်းကောင်းနဲ့ဆိုတော့ရှင်ဘုရားအရှင်ဘုရားတရားအားထုတ်ပြီးတော့နေမယ်ဆိုရင်အဲ့ဒီကူမှာနေပါဗျာ။ရှင်ဘုရားဆွမ်းအတွက်တော့ဘာမှကြောင်းပြတော့မမှုပါနဲ့တဲ့အရှင်ဘုရားကိုတပည့်တော်တို့ဆွမ်းများလောင်းတူပါမယ်။စက္ကတူတမ်းပါမယ်။ ကဲဒီလိုဆိုရင်သွမ်းလှူဒန်းမဲ့သွမ်းလောက်မဲ့ပုဂ္ဂိုလ်လည်းရှိပြီအဲတော့တရားအထုတ်เสียလှိုင်ကိုကြီးကလည်းပဲတကယ့်ကိုစိတ်ငြိမ်ပြီးတော့လှိုင်ကိုကြီးတွေ့ငါဒီနေရာမှာတရားအထုတ်မယ်ဆိုပြီးတော့အဲ့ဒီလှိုင်ကိုတဲ့ရောက်မိမိပါလာတဲ့သပိတ်တလုံးသင်္ကန်းသုံးတယ်အဲ့ဒီမှာသပိတ်ကလေးချနှစ်ထပ်သင်္ကန်းလေးခောက်ပြီးတော့နှစ်ထပ်သင်္ကန်းလေးခင်းပြီးထိုင်အဲဒီလိုသီလနဲ့ပြည့်စုံတဲ့ယဟန်တော်ရောက်လာတော့ လှိုင်းကူမှာစောင့်နေတဲ့နတ်ကအဲဒီမှာသူတိလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့အချက်ကနေလို့မရတော့အဲဒီမှာနေရာပြောင်းရတယ်နေရာပြောင်းရတော့ဘုန်းကြီးတို့အောင်းနတ်တွေဆိုတာကလူတွေကဲ့သို့သားတွေသမီးတွေနဲ့တို့မှလည်းအောင်းနတ်တွေဆိုတာလူတွေကဲ့သို့သားတွေသမီးတွေနဲ့နေကြတာဖြစ်တော့အဲဒီမှာ မိမိရဲ့သုံးဆောင်ပစ္စည်းပစ္စည်းဟာတွေသာသမီလေးတွေဒီခါနဲ့ပွေခြေခရဲခွလက်ကဆွဲစဉ်းစားတာကြည့်ပါတော့ကောင်းမွန်လည်းပဲအထုပ်တွေနဲ့ထုတ်အထုပ်တွေရွယ်ပစ္စည်းတွေစုံထည့်ထားတဲ့အထုပ်ကြီးရွယ်ဟောက်ကမတ်တက်သွားနိုင်တဲ့ပုဂ္ဂိုလ်ကိုလက်ကဆွဲမသွားနိုင်တဲ့ပုဂ္ဂိုလ်ကိုခါကိုခတိခွချီပုံစံလေးပေါ်လိုက်အဲလိုင်းကူလေးတွေကထွက်သွားတာလေကြည့်လေကြည့်နေ အဲ့ဒီမှာလိုင်ကွမ်းတွေထွက်သွားပြီးအဲ့ဒီလိုင်ကူနဲ့မနီမနာမနီမဝင်းနေရာလေးမှာသွားပြီးတော့အထုပ်လေးချထိုင်ပါလာတာလေးဖြည့်ဖြည့်စားရေလေးသာပုံလေးပုံနေတာပဲကြည့်လိုက်ရေတော့ပြီးကိုနေခဲ့တဲ့လိုင်ကူလေးပြန်ကြည့်လိုင်ကူလေးပြန်ကြည့်ပြီးတော့နေရောကလေးတွေကနေနေကြနေရလည်းမဟုတ်မဟုတ်တော့ကလေးကဟိုငိုးအငယ်မကငိုးအကြီးကောင်ကဆူး တခါဒုက္ခတွေရောက်ကလေးကိုချော့ရဟိုမျိုးစုံချော့အဲ့ဒါသွားမယ်ငါတို့အိမ်မဟုတ်ဘူးဒါငါတို့နေရာမဟုတ်ဘူးငါတို့အိမ်ငါတို့ပြန်မယ်ဟိုအိမ်ကလည်းပြန်လို့မရဘူးဘုန်းကြီးရောက်ဘုန်းကြီးရောက်အိမ်ကလည်းပြန်လို့ကမရပြန်လို့မရတော့ဒီမှာမိခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာသားနဲ့တနည်းကိုချော့ရတယ်မဟုတ်ဘူးဒီနေရာမနေခြင်းဘူးဘောသူကိုအိမ်ကိုနေမယ်ပေါ့ကလေးတွေကငို့ နေစရာခွင်းတို့နေရာထိုင်ခဲ့တနေရာနဲ့တနေရာပြောင်းရွှေ့နေရချက်ချင်းအထိုင်ကြရလားမကြဘူးကဲမိမိတို့ဒီမှာဒီနေရာလေးကနေတနေရာပြောင်းရွှေ့ကြည့်ပါလားအခန်းတစ်ခန်းကဲကိုနေရာလေးကဟိုစင်ချေဘုံရက်ွက်ကပဲထားပါလားစင်ချေဘုံရက်ွက်ကနေပြီးတော့မြို့လေတိုက်ခန်းတစ်ခုကိုကိုကဝယ်နိုင်လို့ပတ်စံလေးတတ်နိုင်လို့မြို့လေတိုက်ခန်းလေးဝယ်ဝယ်ပြီးရွှေ့လာတယ်ကဲတလနဲ့အထိုင်ကြလားမကြဘူးမကြဘူး ကိုယ်နေရာတွေကနေနေကြနေရာတွေကဘယ်နိုင်နိုင်နိုင်တဲ့နေရာကိုယ့်အကူနဲ့ထက်ပါလာတာကိုလိုရှိတာကိုယ့်အကူနိုင်တဲ့နေရာနိုင်ကိုယ်ကထားပြီးသားသိပြီးသားအခုဒီနေရာရောက်တော့ခါတဲ့အထုပ်တွေအပိုးတွေကမဖြီရသေးတာကတမျိုးဖြီပြီးတာကတမျိုးဟိုနာထားရင်နာတာပွားတာအဲလိုဖြစ်နေတဲ့ခါကျတော့အဲ့ဒီမှာသိနေရတာအခုဒီမှာလည်းသိနေအခုလည်းဒီတိုင်းပဲကိုယ်နေရာမဟုတ်တော့နေရာရွှေ့နေရတော့ကလေးတွေကလည်းငိုကို့မှလည်းပဲအနေထားမကျအဲ့ဒါနဲ့ဒီဘုန်းကြီးဘယ်တော့မှပြန်မလဲ ဒီဘုန်းကြီးတညလောက်အိပ်ပြီးပြန်ကောင်းပါရဲ့နောက်တည့်ရက်ပြန်လိုက်မယ်ထင်တာပြန်ဘုန်းဘုန်းရကသုံးခံပြန်ပြီးစတော့ပြန်ရောက်လာတာပြန်လိုက်အဲ့လိုနဲ့တရက်ပြန်လို့တရက်ပြန်လို့လည်းဘုန်းကြီးကမပြန်အဲ့ဒီမှာဒီမှာပဲတရားအားထုတ်ဘာကြောင့်မပြန်လဲဒီကိုတော့ဘုန်းကြီးတို့သီလသမာဓိပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေရောက်လာရင်နတ်တွေဟာအောင်းနတ်တွေဟာ မြင့်မြတ်တဲ့နေရာဒေညာဒေတင်စသည်နေလို့ရပါမလားနေရာကိုနေတဲ့နေရာကနေပါလို့ရတယ်ရွှေ့ပြရရွှေ့ပြီးတဲ့အခါကျတော့တကယ်တရားတရားနဲ့ပြည့်စုံတဲ့နတ်ဆိုရင်ရွှေ့တဲ့အခါမှာကြည်ကျင်နတ်နာတရားတရားနဲ့တဲ့နတ်ဆိုရင်ကြည်ကျင်နတ်နာရှိပါမလားအခုဒီမှာမရှိနတ်ဘူးဘာကြောင့်ဒီကိုယ်တော့မပြန်လာလဲကလေးတွေကလည်းပဲသူ့နေရာမဟုတ်တော့အိမ်မဲပြန်နေတယ်ဖြစ်နေအဲဒါခက်ကုန်

နဲ့မျက်စိနဲ့ရှားကြည့်တယ်ပါတွေ့ကိုမတွေ့ဘူးဖြစ်ဒါနဲ့ကိုကိုယ်ကအပြစ်ဖြစ်အောင်အပြစ်ကိုလောက်အောင်ဖန်တီးယူမှဖြစ်မယ်ဆိုပြီးတော့အဲဒီသွမ်းခံအိမ်ကသားဖြစ်တဲ့ပုဂ္ဂိုလ်ကိုလေပင်ကိုအဲဒီနိုင်ကူမှာစောင့်တဲ့နတ်ကလေပင်လိန်ရိုးတာလေပင်ပါလောက်တာလိန်ရိုးထားတော့လေပင်ကြီးကလိန်နေတော့ပါဇက်ပိတ်လို့ရသေးလားမျက်စိပိတ်လို့ရသေးလားလေပင်ကြီးလိန်ထားတာ ဒါလိန်ကတော့ပါးစပ်ကလည်းပိတ်လို့မရတရေကျနောက်ပြီးတော့မျက်စိကလည်းပိတ်လို့မရမျက်ရည်တွေထွက်နောက်မျက်ဝတ်တွေထွက်နှာခေါင်းကလည်းနှာချေးထွက်နတ်ကလိန်ထားတယ်ဆိုတော့ကိုယ့်အကူတောင်မှဟုတ်မှဟုတ်လားမသိလေအုံးလွဲပြီးတော့ခါလိန်ပဲနာကိုမျိုးရဲ့အချိန်ဒီမှာလည်းပဲနာတာနဲ့သွားတွေ့နေတယ် လေခင်းလိန်ထားတဲ့ခါကျတော့အဲ့မှာကလေးကပါဇက်ကလည်းဖိတ်လို့မရဖိတ်မရဘူးဆိုတော့ပါဇက်ချင်းလည်းကျွဲ့နေဆိုတော့ဘာမှလည်းစားလို့မရရေတိုက်လို့လည်းမရစားလို့လည်းမရဟိုဒီကလည်းဒုက္ခတွေရောက်ဒုက္ခတွေရောက်ပြီးတော့နေတဲ့အခါကာလကြတော့နတ်ကလည်းသူကလည်းကြာကြာကုန်မထားကြဘူးမြန်မြန်ဒီဘုန်းကြီးမြန်မြန်ပြေးစီတင်တာတရက်ပဲနောက်ရကြတာလေအနုသားဘာဖြစ်လဲနတ်ကကူးပြီးတော့ပေါ့လေတယောက်ကိုကူးတယ် ပူးပြီးတော့တခါလဲနင်တို့သားဖြစ်နေတာမပြောက်ချင်ဘူးလားဩမိဘမပြောက်ချင်မဲနေရောလားပြောက်ချင်တာပေါ့ဒီမှာသားလေးမှာဒုက္ခရောက်နေတယ်အခုပါဇာလည်းပြိနေရသားလည်းစားစားလို့မရအိတ်လည်းအိတ်လို့မရရှင်းပေါ့ပြောက်ချင်လို့ရှိရင်နင်တို့ဘာခင်းတာမှလို့နင်တို့အိမ်မှာယဟန်တော်တပါးလာတယ်မဟုတ်လားနားပါလေအဲ့ဒီယဟန်တော်စီကဆေးတောင်းတယ်ယဟန်တော်စီကပါတောင်းအောင်ဆေးတောင်းတယ်ယဟန်တန်တာဆိုတာ ဆေးဝါးမကုကောင်းဘူးခုနတ်ကအကောင်းပြောတယ်မသိနဲ့အဲ့ဒီပုံကြီးကိုအပြစ်အပြစ်နဲ့ပေါ်ထုတ်မလို့အဲ့ဒါလက်ပုလက်ပြဖမ်းမလို့ယဟန်အဲ့ဒီမှာကိုတော်ဝင်ကြီးနဲ့တခါတည်းပြည်သာဘုရားသာသနာနေပြီးတော့ဆေးကုစားတဲ့ဘုန်းကြီးအပြစ်လုပ်မလို့တခါဆေးကုစားတဲ့ဘုန်းကြီးဆေးပေးတဲ့ဘုန်းကြီးနဲ့တခါတည်းတိတ်ဝါလုပ်နေတယ်အထင်ကြီးမြင်တယ်ဒီမှာအပြစ်အဖတ်တွေနဲ့အဲ့ဒီကိုတော်များအဲ့တော့အခုဒီမှာဒီနတ်ကအပြစ်အဖတ်နဲ့သူ့ကိုစွတ်စွဲမလို့ ဆွဆွဲပြီးတော့ဒီလိုင်ကူကနေမောင်းထုံလို့အပြစ်ရှာတာအဲ့ဒီမှာတင်းအိမ်မှာသွန်ခံနေတဲ့ကိုတော်ဆေးတောင်းပါလားမတောင်းရဘူးမတောင်းရဘူးဟောဒီလိုဆိုရင်ဟဲ့နင်းအိမ်မှာလာတဲ့ပုဂ္ဂိုလ်ဒီလိုတွန်းရသွားနေတဲ့ဆောက်တည်နေတဲ့ပုဂ္ဂိုလ်ဆိုတာကဆေးပြည့်စုံပါတယ်နောက်ပြီးတော့နှာတွေပါတယ်နှာဆိုတာဘုန်းကြီးတို့ယောဂီများတရားရည်မဟုတ်ဘူးနော်ရှူတဲ့နှာ ရှူတဲ့နာနာရှူရင်ဟာချေဟာချင်းနေကြည့်တယ်အဲဒီမှာနာချေရောစေကြောတွေအားလုံးပေါ့ပြီးတော့ခေါင်းတွေကြည်လင်သွားရှင်းသွားခေါင်းလေးတဲ့ခါမှာနာလေးရှူရတာစေကြောတွေတက်တဲ့ခါမှာနာလေးရှူရတာအဲ့လိုရှူအောင်အဲဒီမှာအဲ့ဒီကိုတော့ဒီကနာလေးတောင်းတော့နာလေးတောင်းပြီးတော့နှာခေါင်းသားနာလေးထည့်ပြီးတော့ဒီခါနဲ့နာလေးမှုတ်လိုက် မှုတ်လိုက်ရင်မျက်သားဒီခါနဲ့နှာချီပြီးတော့ဦးစက်တွေပြန်ပြီးတော့တက်သွားနိုင်မယ်ကောင်းသွားနိုင်မယ် အဲ့ဒီဘုန်းကြီးစီကအဲ့ဒီကိုတော်စီကအဲ့ဒီနှာတောင်းပါလားဘုဟံတောင်းဘုန်းကြီးတွေစီကဘာမှဘုန်းကြီးတွေစီကမယူခြင်းဘူးတော်တယ်နော်အဲ့ဒီကမာကြီးတချို့တကာတော့မှာရဘုန်းကြီးစီကတဲလို့ကျင်တာဘုန်းကြီးစီကတော့ဘာရရလကားရအကုန်လို့ကျင်တာလို့ပြောတာဘုန်းကြီးဖော်လေးပြင်လည်းမြင်လိုက်တောင်းဗျာပြင်းလည်းမြင်လိုက်တောင်းဘုန်းကြီးတွေစီကလကားရလူကျင်တာကြီးတယ်အတင်းတောင်းအခုကြည့်ဒီကမာကြီးတောင်းလုံးဝမတောင်း ကယ်တမ်းကျတော့ဉာဏ်တော်တွေမှာပေးကောင်းတာရှိတယ်မပေးကောင်းတာရှိတယ်လူတွေဒါတွေနားမလဲမပေးကောင်းတဲ့ပုဂ္ဂိုလ်ပေးလိုက်အပြစ်ဖြစ်နေတာဉာဏ်တော်တွေပေးလို့များကျွန်တော်တို့ကကျေးဇူးတင်ပြီးကြီးညိုပေမဲ့ဉာဏ်တော်မှာတော့အပြစ်တွေဖြစ်နေတယ်အမှတ်တည်းအဲပေးတဲ့ပုဂ္ဂိုလ်မှာပေးရတာမပေးတဲ့ပုဂ္ဂိုလ်ပေးကုန်မပေးရဘူးအဲတော့ဒါနဲ့ဓမ္မရဲ့တောင်းတောင်းကြလို့ဉာဏ်တော်တွေတကယ်ပါတောင်းကြကဲဒီလိုဆိုရင်သင်သားနဲ့သင်ကပြောက်ချင်တယ်ဆိုတယ်ပြောက်ချင်

အဲ့ဒီဖြည့်သေးရင်လည်းတင့်သားကိုပက်လိုက်တင့်သားလေပင်ကြီးလိမ့်နေတာပြောက်သွားလိမ့်မယ်ဒါနဲ့ကောင်းပါပြီဆိုပြီးတော့ဒီဟန်တော်လေးသုံးခံကြွတဲ့အချိန်စောင်းရဟန်းတော်လေးသုံးခံကြွတာကြွလာတဲ့အခါကဏ္ဍကြတော့အဲ့ဒီမှာရဟန်းတော်လေးထိုင်ဖို့ရတပည့်ကလေးခင်းထားလိုက်ယနေ့မှာရဟန်းတော်လေးကခုံလေးပေါ့ကိုယ့်ပြစ်ကလေးပေါ့ထိုင်လိုက်တဲ့အချိန်မှာခြေတော်ကလေးကဘုန်းကြီးတို့တင်းမင်းခွေထားသလားတွန်းလန်းချထားလား ခြေတော်လေးတွင်လန်းချထားတဲ့အချိန်လေးမှာရှင်သာဒီပြီးတော့ရှင်ဘုရားခြေတော်လေးဆေးပေးရစီဆိုပြီးတော့ဟောခွက်ကလေးနဲ့ခတ်ခတ်လာပြီးတော့ပေါ်ကနေရေလောင်းပြီးတော့အောက်ကနေပြီးတော့ဇလုံးနဲ့ခံထားလိုက်ခန္ဓာတော့ရှိသေးရေမရဘူးလားကိုရိုလေးကအမလေးသေးပါသေးပါလို့ပြောပြရတော့မလို့တော့အဲဒီမှာရှိသေးခြေတော်ပေါ်ကလောင်းချအောက်ပဲခါတဲ့ဒီကိုယ်လေးနဲ့ခံထားပြီးတော့အဲ့ဒီရေလေးနဲ့တောက်လိုက်ကလေးလေးလေပင်လိန်ထားတဲ့ကလေးလေးပါဖြစ်သွားတယ် ကြောက်တာကောင်းတာရောကောင်းသွားပြီဆိုတော့မိဘကလည်းဝမ်းမြောက်ဝမ်းသာနဲ့အဲ့ဒီနေ့ဒီဟန်တော်လေးကိုသွန်များလောင်းလူသက်ကလူတန်းပြီးတော့သံဃာရဟန်းတော်လေးနဲ့သွန်များဖုံးပေးပြီးတော့မိမိနိုင်ကိုသတင်းသုံးတဲ့နိုင်ကိုပြန်ကြွလာအဲ့ဒီနိုင်ကိုပြန်ကြွလာတဲ့အချိန်မှာသောသောကနတ်ကနိုင်ကောင်းနတ်ကအဲ့ဒီနိုင်ကိုဘောင်းဝါကနေရက်ပြီးတော့ဘယ်နဲ့လဲသိဆရာကြီးပြန်လာပြီလား ပါတယ်လေဘယ်လိုခေါ်လိုက်တာလဲဆေးဆရာကြီးရဲ့ဆေးဆရာကြီးရဲ့ယဟန်လို့တော့မပြောတော့ဘူးသူကဆေးဆရာကြီးရဲ့ဘယ်နဲ့လဲဆေးဆရာကြီးကျမ်းလာပြီလားဆိုတော့အဲ့ဒီမှာယဟန်တော်ကြီးကသင်ဘသူလဲမေးလိုက်ကျွန်ုပ်နိုင်ကူကောင်းတာပဲနေပေါင်းသင်စောတော့ကကျွန်ုပ်ကိုဘယ်လိုခေါ်လိုက်ဆေးဆရာကျွန်ုပ်ဆေးဆရာမဟုတ်ဘူးကျွန်ုပ်ဘယ်တော့မှဆေးမကူဘူးစဉ်းစားကြည့်ပါလေ ဘယ်လိုစဉ်းစားစဉ်းစားသိမခုဘူးဘသူမှသိဝါမခုဘူးဟိုတုန်းကဟိုတုန်းကလည်းမခုဘူးအခုရောအခုလည်းမခုဘူးဒီနေ့မနဲ့ရောမနဲ့လည်းမခုဘူးစဉ်းစားပါလေမနဲ့ကတင်းရဲ့သုံးကံစိတ်မှာတင်းလေပင်လိန်ပြီးတော့နေတဲ့ဒုက္ခရောက်နေတဲ့ကလေးကိုတင်းသိမခုခဲ့ဘူးလားမခုခဲ့ဘူးတင်းရဲ့ခြေတော်ကသေးတဲ့စိတ်သေးတွေနဲ့ပဲကြောက်သွားတာပါဒါငါနဲ့မဆိုင်ဘူး ဓာတ်သွမ်းမှလာသူ့ဟာသူဒီမှာငါးခြေတော့ပုံမှာရေလောင်းပြီးတော့ရေယူသွားတာငါးနေပြီဒီဟာကိုဒီရေလေးကိုတောက်ကြည့်ပါဒီရေလေးကိုတုံတုတ်ကြည့်ပါဒီရေလေးကိုပက်ကြည့်ပါတင့်ရောကပျောက်ပါလိမ့်မယ်ဆိုပြီးငါကဆေးဖြစ်ပေးခဲ့တာမဟုတ်ဘူးတဲ့ဒါကြောင့်ငါဆေးကုတာမဟုတ်ဘူးအဲ့ဒီမှာရဟန်းတော်ကလည်းသင်ဆေးကုတယ်မကုဘူးအဲ့ဒီကမှာရဟန်းတော်တွေကစဉ်းစားတယ်လိုင်ကူဘောဝထိုင်ရင်လားမတက်ရရင်လားပြန်လာတာဆိုတော့ဘယ်လိုလဲ ရရဲ့ပေါ့နိုင်ပေါ်ပါသူနိုင်ကူတဲ့ဝင်မလို့လားမဟိုကနိုင်ကူကောင်းတာဖန်တာလေဘယ်နဲ့လဲသိစရာလဲကျန်လာပြီလားသူပြီးထောက်တာလေအဲ့ဒီမှာမတ်တက်ရတယ်အဲ့ဒီကမှစဉ်းစားဒီနတ်ငါ့ကိုအပြစ်ရှာနေတာလေသူနတ်မျက်စိနဲ့တောင်ငါရဲ့အပြစ်ကိုသူရှာလို့မတွေ့တဲ့အတွက်ကြောင့်သူဟာသူငါအပြစ်ကျူးလွန်ဖန်တီးပြီးတော့လုံဆောင်ယူရတာပါလား

သူသာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးယနေ့ထက်တိုင်အောင်ဝိနည်းသိက္ခာကိုမြို့တာကြောက်တာကြောင်းတာကြားတာသွန်းတာကွက်တာဘာမှမရှိဘူးစင်ကြဲနေတဲ့ဖြူတင်းပုတ်တက်ကဲ့သို့ဖြူစင်ဝန်းတက်ပြီးတော့နေအဲ့ဒီမှာသီလစင်ကြဲနေတာကိုသူ့ရဲ့တဏ္ဍာမှာသီလစင်ကြဲနေတာတွေ့တဲ့အတွက်အဲ့ဒီယဟန်တော်လေးဟာဝမ်းသာမလားဝမ်းနည်းမလားသီလညင်နွမ်းတာတွေ့သလားစင်ကြဲတာတွေ့သလား သင်ထည်တဲ့အတွက်ဝမ်းနေမလားဝမ်းသာမလားဝမ်းသာမိမိတို့လည်းပြန်စဉ်းစားကြည့်လေမိမိတို့ကိုယ့်ဟာကိုယ်ပြန်ကြည့်တနေ့တာတနေ့တာပြန်ပြန်သုံးသပ်ကြည့်ငါဟာဒီနေ့ဒီလားတွေမြင်သွားတာရှိသလားကြိုးတာပေါက်တာကြောင်တာကြားတာရှိသလားပြန်သုံးသပ်ကြည့်သုံးသပ်ကြည့်လို့တိနာစင်ကြင်နေတာတွေ့ရရင်မိမိတို့ကိုယ်တိုင်လည်းပဲဘယ်လိုနေမလဲဝမ်းသာပါအခုဒီမှာယဟန်တော်တွေကလည်းဝမ်းသာအဲ့ဒီဝမ်းသာမှု ပီတိကိုပဲဝိပဿနာရှုတာဝမ်းသာမှုပီတိကိုပါရှုတာလေ ဝိပဿနာရှုတယ်ဆိုတော့ဝမ်းသာရင်ဘယ်လိုရှုမလဲဝမ်းသာတယ်လို့ပဲရှုမယ်ဝမ်းမြောက်ရင်ဝမ်းမြောက်တယ်လို့ပဲရှုအဲ့ဒီဝမ်းမြောက်ဝမ်းသာမှုလေးကိုတခါတည်းရှုတဲ့အခါအဲ့ဒီဝမ်းသာမှုလေးကဖြစ်ပေါ်လာလိုက်ကုံဆုံးချုပ်ပြောက်သွားလိုက်ဖြစ်ပေါ်လာလိုက်ကုံဆုံးချုပ်ပြောက်သွားလိုက်ဝမ်းသာမှုလေးရဲ့မြဲတယ်လားမမြဲတာတွေ့တယ်အမြဲတဲ့သဘောပဲသွားတွေ့တယ်အဲ့ဒီကနေပြီးတော့ဒီခါလေဝမ်းသာမှုလေးကိုဖြစ်ဖြစ်မြင်နေတယ်ရှုနေရင်ကနေဒီခန္ဓာကိုယ်ပေါ်မှာ တခါတဲ့ခန္ဓာကထင်ရှားလာတဲ့ဟိုနေရာကစူးစူးစစ်စစ်ဒီနေရာကရိုးရိုးရော်ရော်ပေါ်လာတဲ့အာယုန်လေးတွေကိုရှုရင်းရှုရင်းနဲ့ပဲမကြာမီမှာပဲဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့စစ်စစ်တက်ပြီးကိလေသာအသောကုန်ခန်းပြီးတော့ယဟန္တာမထေရကြီးဖြစ်သွားတယ်။ထိုင်ရှုမှရင်လားရက်ရှုမှရင်လား။ဒီဒီတော့ဘုန်းကြီးတို့ယောဂီများတရားတရားထက်ထက်တန်တန်နဲ့ကြိုးစားအားထုတ်နေဆိုရင် ရက်ရှုမှတ်ရင်ရောတရားတွေ့နိုင်မလားမတွေ့နိုင်ဘူးလားရက်ပြီးရှုမှတ်ရင်လည်းတရားရနိုင်ကြလားမရနိုင်ဘူးလားဒါကြောင့်မို့ဘုန်းကြီးတို့ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲယတ္တတတ္တသပလဝတိတရားတရားအားကောင်းကောင်းနဲ့ကသတိထားဝရိယစိုက်ပြီးကြိုးစားအားထုတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဣရိယာပုမကျွေးတဲ့ရလိုသေးရလားဘယ်ဣရိယာပုနဲ့ပဲရှုရှုရှုကျင်တဲ့ဣရိယာပုနဲ့ရှုတရားရနိုင်သလားမရနိုင်ဘူးလားဗျာ ဒါကြောင့်ယတတတ္တသဘလဝတိဝိပဒနာသအာရဒာတတကိစ္စတတတိဋ္ဌံတတနိတိရံတတနိတိဇံတတခရံတတဘုံသံတတမေကပလပတိဝေရောနာမနာဟောတိတိနတိဘေကဝိယံတို့များဥจิตသားတို့ယတရှင်တရားအထုံနေတဲ့ယောဂီပုဂ္ဂိုလ်ဟာလဝတိအာရှိတော်ဝါအာရှိတော်တတ္တသာတတ္တတရားတိ၎င်း အရတကျိုးစားပွားများအထုတ်အပ်သောဝိပဿနာဇဝိပဿနာတရားသည်၎င်းအတ္တိရှိ၏တတ္တတို့ကျိုးစားပွားများအထုတ်တဲ့ယောဂီပုဂ္ဂိုလ်အားကိစ္စတတာသွားနေခြင်းမှဖြစ်စေဒိဋ္ဌံတတာယက်နေခြင်းမှဖြစ်စေမေကပလပတိဝေဟောနာမမတရားပုရိယတို့ကိုထိုးထွင်း၍သိရခြင်းနေရခြင်းမြည်သည်နတ်ရှိမဖြစ်သည်ဟူ၍နာဟောတိနတ်ရှိမရှိတော်၏နာဟောတိမဖြစ်သည်ဟူ၍နတ်ရှိမရှိတော်၏ ပတိဝေရောနာမထိုးထွင်း၍သိနိုင်မြင်နိုင်တော့ဒီသာသည်ဣတိဤသို့ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း